ကျေးဇူးတော်ရှင်အေကမဟာပန္တိတမုဂုတ်ဆရာတော်ဘုရားကြီးအမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်10ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောမဉ္ဇဉ်လိုခြင်းလင်ဝိပဿနာအားထုတ်ပါတရားတော်ဝိပဿနာဉာဏ်ပြီးမဉ္ဇဉ်လာတယ်လို့တခါတည်းမှတ်ထားပါဝိပဿနာဉာဏ်လာပြီးရင်ပါလာဩဒါဖြင့် တို့ဝိပဿနာရှုနေတာသည်အဖြစ်ဖြစ်တွေကိုတို့မမြင်မြင်အောင်ရှုနေတာသည်ဘာပါလိမ့်မလဲလို့မမေးပါနဲ့တော့ဝိပဿနာဉာဏ်တက်တက်ပဲအဲ့ဒီဝိပဿနာဉာဏ်ပြီးရင်ဘယ်ဉာဏ်ကလာရမှာမဲ့ဉာဏ်ကလာမှာဖြစ်ပြီးဒီကရနေတော့ဩဝိပဿနာလောက်ပါမဲ့ရတဲ့အလုပ်လို့ပဲမှတ်ပါပဲ ဝိပဿနာအလုပ်ဟာမဲ့ရတဲ့အလုပ်လို့မှတ်ပါဝိပဿနာအလုပ်ဟာမဲ့ရတဲ့အလုပ်သဘောပါပြီဒါကြွယ်သဘောပါသွားတော့ဝိပဿနာအလုပ်ဟာမဲ့ရတဲ့အလုပ်လို့ဒီလိုမှတ်ထားတော့မှာတဲ့ဒါကြဆရာမရဖွင့်တာသိဖွတ်တံပါတယ်တဲ့အနန္တရပြည့်စရာချားမရှိမှု၍ခြေစပြုတတ်သောတရားစီကောင်း အနန္တရပစ္စည်းအချားမရှိဘူး၍ကျေးဇူးပြုတတ်သောတရားလေးကောင်းတခုအကြောင်းနဲ့အကျိုးအချားမရှိဘဲနဲ့ကျေးဇူးပြုတယ်အကြောင်းနဲ့အကျိုးဟာအချားမရှိဘဲနဲ့ကျေးဇူးပြုတယ်ဆိုတာမှတ်ထားရမှာဝိပဿနာဉာဏ်နဲ့ဝိပဿနာရှုတဲ့ဉာဏ်နဲ့မဲ့ဉာဏ်နဲ့ဟာဒကာရမတို့အချားမရှိဘဲနဲ့ကျေးဇူးပြုတယ် သဘောကျလားဝိပဿနာဉာဏ်ရပြီလို့ရှိရင်ယဉ်တန်လာလို့ရှိရင်တရားဓမ္မတို့မဉဏ်ရဖို့ကိုကိုကဆုတောင်းရမှာလားဝိပဿနာဉာဏ်ကရအောင်ခြေရပြုမှာလားဒါသေးသေးချာချာမှတ်ပါဒီကိုတရားဓမ္မတွေကသံဃာရှိမှဆိုတဲ့တွေ့တရားကျွဲမှန်မှန်ပြောပေးနေတယ်မှန်မှန်ပြောပေးနေတယ်ဆိုတဲ့ဥစ္စာမှတ်ပါ အော်မဉဏ်လို့ကျင်လို့ရှိရင်ဝိပဿနာဉာဏ်ကိုအထုတ်မှရမယ်ဝိပဿနာဉာဏ်အာမထုတ်ရင်မဉဏ်မရနိုင်ဘူးဆိုတာကိုလေးစားစွာနဲ့မှတ်ထားလိုက်တော့မှဩမဲ့လို့ရင်ဝိပဿနာအထုတ်မဲ့လို့ရင်ဩသူကရှင်းနေတာပဲတခါတစ်တို့တခါကျွဲတို့ရရှင်းနေရှင်းနေဘူး ဝိပဿနာဉာဏ်ကိုအထုတ်တာဘာရဖို့တော့ဒါရင်မဲ့ရခြင်းတဲ့ပုဂ္ဂိုလ်ကမဲ့ရအောင်အထုတ်ရမှာလားဝိပဿနာဉာဏ်အထုတ်တာနဲ့ပဲရင့်တန်ပြီးပြရမှာလားဝိပဿနာဉာဏ်အထုတ်တာနဲ့ရင့်တန်ပြီးပြရမှာဖြစ်နေတော့တကယ်ကြောတော့ကမဲ့ရပါလို့ဤသူမတောင်းနဲ့ဝိပဿနာဉာဏ်အထုတ်ပြအောင်ကြိုးစားပါမဲ့ရပါလို့ဤလို့ ဆုံးမတောင်းနဲ့ဝိပဿနာဉာဏ်ကြိုးစားပြအောင်အထုတ်ရမယ်ဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားအထုတ်ရဒါပြန်ဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားအထုတ်တဲ့ပုဂ္ဂိုလ်များ၌မဉဏ်ရပါလို့ဘုံဉဏ်ရပါလို့ဤနိဗ္ဗာန်မြင်ရပါလို့ဤဝါနိဗ္ဗာန်ရောက်ရပါလို့ဤမတောင်းနဲ့တောင်းလို့ရှိရင်ဒီဥစ္စာပြည်ပြည်သားအကြောင်းတောင်းနေတာနဲ့တူ ဒီဒီသာအကြောင်းကိုတောင်းနေလို့လေဘာမှမထူပါဘူးဒါဖြင့်ဒီဘာမှမလုပ်ခဲနဲ့တောင်းနေတဲ့ပုဂ္ဂိုလ်ကြတော့ဘယ်နဲ့ဆိုကြမလို့ဆိုတဲ့အမေဟာထွက်ဘာမှလည်းမလုပ်ဘူးသူကတောင်းနေတာပဲဘုန်းကြီးရှိခိုးလဲတောင်းဖရာရှိခိုးလဲတောင်းပါလေနဲ့လူတံပေကံလဲတောင်းဝိပဿနာဉာဏ်ကမပါဘူးဆိုတော့ဓမ္မတွေဝိပဿနာဉာဏ်ကအနန္တရပစ္စည်း မဉ္ဉဏ်ကအနန္တရပစ္စည်းပြစ္ဆုတ်ပါ။ဒီနေ့ဝိပဿနာဉာဏ်ကဓမ္မတွေနားလည်အောင်ပြောရင်အကြောင်းမဉ္ဉဏ်ကအကျိုးဖြစ်ပြီးတဲ့ကာလနေတော့ဝိပဿနာဉာဏ်လုံးနေတဲ့ပုဂ္ဂိုလ်ကမဉ္ဉဏ်တည်ဟူသောဝိပဿနာဉာဏ်အကြောင်းလုံးနေတဲ့ပုဂ္ဂိုလ်ဟာမဉ္ဉဏ်အကျိုးဟာပြီးမပြီး။ဆိုတဲ့တော့ပြီးမှဆိုတော့ဩသူ့အကြောင်းလုံးမှသူ့အကျိုးရ။သူ့အကြောင်းမလုပ်ဘဲနဲ့သူ့အကျိုးလိုချင်လို့တော့မရပါဘူး ဒါဖြင့်တကယ်ကျွဲတို့တကယ်သစ်တို့ဥထားပြီးမှတ်ပြီတော့ဥပဒနာမလုပ်ရင်မမရလို့တော့မှားအိစ္ဆဒုက္ခအနတ္တမဖြစ်ဘဲနဲ့မဉ္ဇဏ်မဖြစ်ဘူးဆိုတဲ့ဥစ္စာအသေးချာပါဠိတော်မှာရှိတယ်။အိစ္ဆဒုက္ခအနတ္တမရှိဘဲနဲ့ယုံနာဓမ္မတွေကိုအိစ္ဆဒုက္ခအနတ္တမရှိဘဲနဲ့မဉ္ဇဏ်မရနိုင်ဘူး။ဒါပြန်အိစ္ဆဓမ္မအိစ္ဆဒုက္ခအနတ္တရှိတာကဘာညာခေါ်ကြမှာ။ဝိပဿနာညာရမ်းလို့မရဘူး။အိစ္ဆဒုက္ခအနတ္တရှိတာက ဝိပဿနာဉာဏ်ဆိုတာပေါ်လာအဲဝိပဿနာဉာဏ်ရှုမှုဝိပဿနာဉာဏ်ဖြည့်သွားရှိမှာမဲ့ဉာဏ်ဆိုတာပေါ်နိုင်တယ်လို့ပထမပါဠိတော်မှာလည်းသေချာလုံလောက်စွာပဲလာထားတယ်သဘောကျဒါပြန်တရားကျွဲမဲ့ဉာဏ်လိုခြင်းဖွဉာဏ်လိုခြင်းပါလို့ရမယ်ခဲဒါပြန်ဥပဒနာဉာဏ်အထောက်အမယ်ဆိုတော့24ပြည့်စည်ဆိုတာ ဘုရားမရှိလဲဒီ24ကြောင်းမှရှိနေတာဘုရားရှိလဲပေါ်ပြောပေါ်ရတာပဲပင်ကိုကတော့ဒီကြောင်းရှိနေတာ24ပြည့်ရှိကြတာဘုရားမရှိလဲရှိပါဗျာဘာနေမှတရားဘုရားပွင့်လာတော့နာမည်ဖော်ပေးတာပဲရှိတာပဲသူကတော့ရှိရပဲသူเจ้าနဲ့သူကြိုးရှိရကြီးပဲအဲ့ဒီကမှအနန္တရဖြစ်ရောဆိုတာမပါဘူးသူကဝိပဿနာဉာဏ်ကအနန္တရအကြောင်းกว่าတယ် မဲ့ညာကအကျိုးกว่าတပည့်ရနုလမကောတရုတ်တကုသလူမိတ်ကတနဲ့ဒီလိုတွေလာပြီးဒီကလာထားလိုက်ပြန်တော့ဒါဝိသိစိတ်ရှင်နဲ့တကွာရှင်းလင်းပြီးဒီကလာသွားတော့ဩဥပဒနာညာရှည်သွားရှိမှမဲ့ညာရမယ်ဆိုတဲ့ဥစ္စာမှတ်ကြပါသဘောကျဘာရှည်သွားထားရမလဲ ဒါပြန်ဝိပဿနာညာအထုံးနေတဲ့ပုဂ္ဂိုလ်မရပါလို့ခိုးရပါလို့အိလို့တော့မတောင်းနဲ့တော့တောင်းရင်ခင်ဗျားတို့မရပါဘူးလုပ်ရင်ရပါဒါကြွတောင်းရင်လုပ်ယူကောင်းပြီဒါဖြင့်ဒကာဓမ္မတို့ဝိပဿနာညာအလွန်အရေးကြီးတော့တယ်ဆိုတာဖြင့်ယနေ့သေချာသွားဝိပဿနာညာက ဘယ်လိုမှပေါ်မလဲလို့မေးဖို့မလိုဘူးဝိပဿနာဉာဏ်ကဘယ်လိုလုံးမှဥပဒနာဉာဏ်ကတပည့်တို့တဏ္ဏပေါ်မယ်ဒီဥပဒနာဉာဏ်ပေါ်မှမဉာဏ်ကလည်းရမယ်သဘောကျဒါဖြင့်နောက်ဆုံးပဲတကတိပြောကြပါစို့တော့မဉာဏ်ပေါ်စေခြင်းရင်ဥပဒနာဉာဏ်အထုသဘောကျ ဝိပဿနာဉာဏ်ပေါ်စေခြင်းလို့ရှိရင်ဘာလုပ်ရမလို့ဆိုတဲ့မေခွန်းထွက်လာတာဝိပဿနာဉာဏ်ပေါ်စေခြင်းဘာလုပ်ရမလဲဆိုတဲ့ဘယ်လိုထင်မြင်မှုရှိရမလဲဆိုတာသုံးဖြတ်ချက်ချတယ်ဆိုတော့သံယုပါဠိတော်ကပြတယ်ဟိုဝိပဿနာပေါ်ရဝိပဿနာဉာဏ်ပေါ်ခြင်းလို့ရှိရင်ခန္ဓာကိုယ်ထဲမှာကြည့်လိုက်လို့ရှိရင်ဖြင့်အသုံးချရမရှိအောင်ပေါ်ဖို့အရေးကြီးတယ်ကွာ ခန္ဓာကိုယ်ထဲမှာကြည့်လိုက်တဲ့အခါကျတော့အသုံးချစရာမရှိအောင်ပေါ်ရမယ်ကွာဝိပဿနာဉာဏ်နဲ့ကြည့်လိုက်တော့ဘယ်လိုပေါ်ရသဘောကျအော်အသုံးချစရာမရှိအောင်မြင်မှလည်းဝိပဿနာဉာဏ်ကပေါ်မယ်အဲ့ဒီဝိပဿနာဉာဏ်ပေါ်မှလည်းမဉဏ်ပေါ်မယ်လို့မှတ်ထားကြပါဘုရားတိဏကတ္ထုပမံလောကယရာပညာယပတ္တိ နိညာပတိရေကိဉ္စီအညတရညတရအပရိသန္တိယဒီလိုဟောပြီးဒီကလာထားတော့ကိုလောကခန္ဓာ၅ပါးဆိုတဲ့ယုံနာလောကကိုတိဏကတ္ထုပမာခြင်းမြက်မြက်ခြင်းဥပမာနဲ့အလားတူပါ။ဟောမြက်ခြင်းဆိုတာခင်ဗျားတို့ဘာမှဖုံးမတတ်ဘူးဆိုတာသိ။ ယရာကျင်္ခါ၌ပညာရဲ့ယထာဘုဒ္ဓဉာဏ်ဥပဒနာဉာဏ်ဖြင့်ပတ္တိအသုံးချရရမရှိအောင်မြင်ခန္ဓာ၅ပါးကိုအသုံးချရရမရှိအောင်မြင်မယ်ဒါဥပဒနာဉာဏ်ဖြစ်သွားပြီခန္ဓာ၅ပါးကြည့်လိုက်တဲ့အခါကျတော့ဖြစ်ဖြစ်ကြည့်ပဲအိဋ္ဌကြီးပဲအိဋ္ဌကြီးပဲလို့ဒါကြကြတကသစ်တို့မြင်လိုက်ပြီဆိုမှဖြင့် အင်းသုံးချစရာပါသေးမပါဘူးဗျာကိုးစားစရာအားထားစရာမပါဘူးဗျာသိမ့်ပိုက်စရာမပါဘူးဗျာအဲ့ဒီကဲတော့မပါလောကမျက်လုံးနဲ့ကြည့်တဲ့အခါမှာသင်မျက်ကိုမြင်တော့အသုံးချလို့မဖြစ်ပါဘူးဆိုပြီးကလာတွေ့တဲ့တဏမာနဒိဋ္ဌိစွန့်သွားသလိုပေါ့ဗျာခန္ဓာကြီးတဲ့တစ်ပါးပါးကြည့်လိုက်တဲ့အခါကျတော့အသုံးချစရာဘာမှမပါပါလားလို့မြင်လို့ရှိရင်ဖြင့်တဲ့ဒါဥပဒနာညာဖြစ်ပြီကွာ သဘောကျခန္ဓာ၅ပါးရှိတဲ့ကတဘောပါရှိပါအသုံးချကြပြန်ဘာမှမရှိပါလားလို့ဉာဏ်နဲ့လုံးနဲ့ပြူးပြူးပါအောင်ကြည့်လိုက်တဲ့အခါကျတော့အသုံးချကြမမြင်လို့ရှိရင်ဖြင့်ဘာညာဖြစ်သွားတယ်အဲ့ဒီကဒီလိုမြင်တဲ့ပုဂ္ဂိုလ်တိုင်းတော့ဘာတော့ဆိုတော့အပရိသန္တိပရိသေမနေရဖြစ်သောနိဗ္ဗာန်ကိုအညတရကျင်ထား၍အညာနိဗ္ဗာန်မှတပါတော့ ကိရှိသုံးခုတခုကိုနပ်ပတ်သေးဘယ်တော့မှမတောင့်တာတော့ဘူးဥပဒနာဉာဏ်နဲ့ဒါရမြင်လို့ရှိရင်နိဗ္ဗာန်သာသူတောင့်တာတော့တာပဲဆိုတော့မက်ပေါ်အောင်သာကြိုးစားတော့တာပဲဆိုတာပြောတော်တော်အရေးကြီးပါလားဂရမတို့ညာနာနဲ့ထောင်ညာနာနဲ့ထောင်ဆိုတဲ့ဥစ္စာကိုအရေးကြီးပြောနေတယ်ဘာနာနဲ့ထောင်ရမလဲခန္ဓာကြည့်လိုက်တဲ့အခါအသုံးမကျတာမြင်ရမယ် ခန္ဓာကြည့်ရတဲ့အခါဘယ်လိုမြင်ရမလဲအဲသူများတော့တုတ်ဆတော့ဟိတတော့ဆိုတာရေပေါ့ဗျာအဲ့ဒီကတော့အသုံးမကျတာမြင်တာကဘာညာပါလိမ့်ဒါဖြင့်လောကကြီးတွေကြည့်လိုက်တာအသုံးမကျတာတွေကြည့်ပဲမြင်ပြီးဒီကရနေတော့ဒါရင်လောကကြီးတွေနတ်ကြည့်လိုက်ပြန်အသုံးမကျတာမြင်မြင်မာကြည့်လိုက်ပြန် အသုံးမကျတာချင်းဉာဏ်ပေးကြတာနေတဲ့ပုဂ္ဂိုလ်ဒုတိယလောကမှာဗုဒ္ဓနည်းနဲ့ပြတော်မှာနတ်ကြည့်ပြန်လည်းအယိုးမြင်နေတယ်မြမာကြည့်ပြန်အယိုးမြင်တယ်လူကြည့်ပြန်အယိုးမြင်တယ်အယိုးမြင်နေတဲ့ပုဂ္ဂိုလ်ကနတ်စုလူစုဘာတွေနဲ့ဆင့်ဆင့်တောင်းကျင်တဲ့စိတ်လာအောင်မလဲဘာကြောင့်အယိုးတူအယိုးဆိုတာသုံးချလို့မရဘူးပေါ့ဗျာရှင်းမလားအဲ့ဒါတွေသေချာကြည့်လိုက်တော့မှ ဒီလိုအမြင်တူလာတဲ့အခါကျတော့30ဘုံကြီးမှာမြတ်သင်ကဲ့သို့အသုံးချစရာမရှိအောင်ခန္ဓာ၅ပါးမြင်းမြင်းမြင်းမြင်းလာလို့ရှိရင်ဖြင့်တဲ့ဥပဒနာဉာဏ်ဖြစ်ပါပြီအဲ့ဒီဥပဒနာဉာဏ်ဖြစ်လာလို့ရှိရင်လေတဲ့နိဗ္ဗာန်မှတပါဘာမှမတောင့်တတော့ဘူးနိဗ္ဗာန်ပဲတောင့်တတယ်မဉဏ်သာပေါ်ဖို့ရသူကြိုးစားတော့ဒါပြန်ဥပဒနာဉာဏ်ရှိတဲ့ပုဂ္ဂိုလ်မှာ ဒကာဓမ္မတွေမှတ်လိုက်တာပေါ့မိညာပေါ်ဖို့ရရေးဟာဒီညာကကျေးဇူးပြုပြီးပေါ်တယ်ဆိုတာဒီပါဠိတော်ကထောက်ခံချက်ပေးမပေးဘူးလားဒါကြောင့်လေးစားစွာနဲ့တခါကျေဒီအိဗေကိုမှတ်ရမယ်ဒီနေ့အလုပ်တရားကိုစကားတွေကစနေတယ်မှတ်ရမယ်သဘောပါပြီနော်ဒါရင်ဒါဖြင့် ဒါဖြင့်တပည့်တော်တို့လည်းဗျာအဖြစ်ပြက်တွေဖြစ်ပြက်တွေမြင်ပါလေခန္ဓာကိုယ်ထဲမှာကြည့်တယ်ဝေဒနာကြည့်တယ်ဖြစ်ဝေဒနာမတွေ့ပါဘူးဖြစ်ပြက်တွေ့တာပဲရုပ်ကြည့်လဲရုပ်ဖြစ်ပြက်တွေ့တာပဲအသုံးချရရာဖြင့်တပည့်တော်ဘာမှမမြင်ပါဘူးဘယ်နဲ့ကြောင့်တပည့်တော်တို့သတ္တပတိမဲ့သတ္တပတိဖို့မရသေးပါလိမ့်မလဲလို့ဒကာကျွေဒကာသစ်တို့ကခေါင်းဆောင်လုပ်ပြီးပြီပြောကြားလျှောက်ထားခဲ့သည်ရှိဖို့ဘုန်းကြီးကအဖြေပဲပေးပါနော် လောကမှာလူတွေကစီးပွားရှာကြတယ်စီးပွားရှာကြတဲ့လုံလပြင်းပြပါတယ်ရှာကြတာအမှန်တန်လုံလပြင်းပြပြီးစီးပွားတွေရှာကြညာဆိုတယ်ရကြရလားတချို့မရပါဘူးဩဒါဖြင့်မရတဲ့လို့မရတာပဲမှတ်လိုက်ကြပါရှာရသားနဲ့လုံလနဲ့အားစိတ်ကဲသားနဲ့မရတာကတော့ဩအခုမရတဲ့လို့မရတာပဲမှန်ပါဗျာတပည့်ကြလုံလအားစိတ်ပါရတဲ့နဲ့မရလို့ရှိရင်တော့မရတဲ့လို့ပဲမှတ်တာဘူး အပပပုဂ္ဂိုလ်စားလို့ကြတော့နော်လုံးလာအထုတ်ကခိုက်လျှော့လျှော့နဲ့အထုတ်ပြီးဒီကလာမရတဲ့ပုဂ္ဂိုလ်ကြတော့ကိုတဲ့ဒကာဓမ္မတို့ဝရိယညံ့လို့မရဆိုလိုက်ပါလားဒါဖြင့်ကိုယ်ပါရမီကိုကိုယ်အကြောင်းကိုကိုယ်စမ်းသပ်ခြင်းလို့ရှိရင်ဖြင့်ဒီနှစ်ခုနဲ့စမ်းသပ်ပါဒကာကျေနှစ်ခုနော် အဲလုံးလဝရိယနဲ့ကြိုးစားပြီးဖြစ်ဖြစ်တွေကိုကြိုးစားပြီးအထုတော်ဖြစ်ဖြစ်တရားမြန်မာတယ်မြန်မာတယ်မြန်မာတယ်ဟာမရမနေကြိုးစားမှဟာဆိုလို့ရှိရင်ဖြစ်ဖြစ်တွေချုပ်သွားတဲ့နိဗ္ဗာန်မြင်နိဗ္ဗာန်ကိုမြင်တဲ့မဉ္ဇဉ်ပေါ်မှာတခါကြအဲဘုရားကလေးမြင်လိုက်တော်ပြီလေယနေ့တော့ဖြင့်ဒါတော့ဆိုရင်ပဲနောက်အထုံတော့ရပါပြီဆိုရင်တော့ဖြင့်လုံးလအထုဒါညှမှုကြောင့်မရတာလည်းရှိမှာပဲဒါဖြင့် မဲ့ညာမရခြင်းကြောင့်ဒီပစ္စည်းရှာတယ်လို့ပဲလို့ဒကာကျေဒကာတစ်တို့ကမှတ်လိုက်တာပေါ့ရောက်လိုက်တဲ့လုံလဝရိယနဲ့အာယုံမှန်နဲ့ရှာလိုက်လို့မှမရရင်တော့ဖြင့်ဩမရတိုက်လို့ပဲမှတ်တာပေါ့ရလောက်အောင် လုံလဝရိယမဆိုင်လို့မရတာကြတော့ဒကာတစ်တို့ဒကာကျေတို့ကဘယ်နဲ့ဆိုမလို့လုံလဝရိယညံ့လို့မဆိုရဘူးလားရလောက်အောင်လုံလဝရိယစိတ်ပါရသားနဲ့မရလို့ရှိရင်တော့မရတိုက်ဘူးပေါ့ ဘောကြလုံးလာဝိရစိုက်တော့စိုက်ပါရဲ့အာနေပိရိကာလနေလို့မရတာကြတော့ကိုသူပြင်းရင်မှုသူပေါ်ရောက်မှုကြောင့်လို့မဆုံးနိုင်ဘူးလားဒါပြန်ခင်ဗျားတို့ဤအလုစကံကိုစမ်းတိုက်ကြည့်တာပေါ့ရလောက်အောင်ကိုကြိုးစားလိုက်မယ်လို့ဆိုလို့ရှိရင်သူရမှာရလောက်အောင်လုံးလာဝိရနဲ့မကြိုးစားလိုက်လို့ရှိရင်မရမှာပဲဆိုတော့အဲ့တော့ ဖြစ်ပျက်ကိုမြင်တဲ့ပုဂ္ဂိုလ်ကိုယနေ့ဆုံးဖြတ်ချက်ချပေးအာခန္ဓာကိုယ်ထဲမှာကြည့်လိုက်တဲ့ခါတပည့်ရတော့ဝေဒနာနုပါဒနာရှုလိုက်တဲ့ဖြစ်ပျက်တွေ့စိတ်ဓာနုပါဒနာရှုလိုက်တဲ့ဖြစ်ပျက်တွေ့ပါတယ်ဆိုတော့သူဟာဒကာတက်တော့ဒကာကျွဲတော့ကဆုံးဖြတ်ချက်ချအစဉ်ဒီဥစ္စာကိုသာဆက်လက်ပြီးလုံလဝရိယစိုက်သွားမယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာအဲမဉဏ်ရတော့မှာဖြစ်ပျက်ကလေးမြင်လိုက် အဲကိစ္စချင်းငယ်ရှိလို့ထားပြီးသွားလိုက်အဲနောက်မှတခါဖြစ်ဖြစ်ပြန်ကောက်လိုက်ဆိုတော့လေအဲရောက်တော့တဲ့ပါရောက်တော့တဲ့လုံလောက်ဝရိယမပြည့်စုံလို့မရသဘောကျဒါပြဥစ္စာရှာတဲ့အခါလုံလောက်ဝရိယရှိရနဲ့အာကျုံမှန်တဲ့လောက်ပါရဲ့တန်းနဲ့မရရင်တော့မရလိုက်လို့ဆိုတာတကယ်ကျွတ်ဖန်းတယ်နော်လုံလောက်ဝရိယတမင်ရနဲ့ရှားပြီးကြလားမရတာကြတော့မရလိုက်လို့လားလုံလောက်ဝရိယရောမှုကြောင့်လား ရှင်းမလားဒါပြန်ဘုန်းကြီးတို့ဓမ္မတွေစမ်းတာပေါ့ဗျာဖြစ်ပြမြင်တဲ့ပုဂ္ဂိုလ်မှန်လို့ရှိရင်ဘုန်းကြီးကဆုံးဖြတ်ချက်ချပေးရရမယ်ဓမ္မတို့ရရမယ်လို့ပဲဆုံးဖြတ်ချပေးဖြစ်ပြမြင်တဲ့ပုဂ္ဂိုလ်ကမိုက်ညာကိုဘာဖြစ်လို့လဲဆိုတော့ဥပက္ခညာကအနန္တရပစ္စည်းမိုက်ညာကအနန္တရပစ္စည်းပြစ္ဆုတ်ပါဥပက္ခညာကအကြောင်းကိုဗျာ မဉဏ်ကဆိုတော့အကြောင်းလုပ်ထားတဲ့ပုဂ္ဂိုလ်အကျိုးမရပါနဲ့လို့ဆိုလို့ကန့်ွက်လို့ရပါမရပါဘူး။ဒါဖြစ်ပြမြင်တဲ့ပုဂ္ဂိုလ်ရရမယ်ပေါ့ဗျာ။ဖြစ်ပြကိုမှမြင်ပါရသားနဲ့အဲကိစ္စချင်းငယ်နဲ့ဟိုကထသွားဒီကထသွားမင်းနဲ့ပြန်မှပဲတိုးလို့တော့မလို့လို့တပတ်ခါမှပဲအခုတော့လုပ်ပြီးရှုပ်သေးလို့လို့လို့ဒီလိုကနေကြမယ်ဆိုလို့ရှိရင်ဖြင့်တဲ့ရလာအောင်ပါရမီပြည့်စုံပြီးသားမှချွေရင်ပြည့်ရှိလို့မရဘူး ရှင်းမလားတော်ပြန်ဒကာဓမ္မတို့ပေရမှတ်ရမှာပေါ့ဗျာပေရမှတ်တယ်မလားဒကာကျော်ပေရမှတ်မိသေးရဲ့လားပေရကဘာရုံလို့မဲတဲ့အခါကျတော့ကတ္တဗဘုရားရှင်တရားနာကတ္တဗဆရာစီတရားနာနေတော့ပေရကဒါနခါတွေနာပြီသီလခါတွေနာပြီတက္ကခါတွေနာပြီဒါနခါဒါနအကြောင်းလည်းဘုရားဟောလို့သူကြားပြီးပြီဆိုကြပါလေ သီလအကြောင်းတွေလည်းဖေရကနာပြီးသက္ကရကနတ်တရားအကြောင်းတွေလည်းဖေရဟောပြီးမက်ကရခါကိုမဟောရသေးဘူးသဘောကျဘယ်ဘယ်စကားကိုမဟောရသေးဘူးအဲမက်ရအကြောင်းဆိုတဲ့ဝိပဿနာတရားမဟောရသေးဘူးအဲ့ဒီမဟောရသေးခင်ဖေရအိမ်ကလိုက်ခေါ်တာနဲ့တပည့်တော်ကိစ္စရှိသေးတယ်ဗျာအိမ်ကလာခေါ်တယ်ဆိုပြီးပြန်သွားတယ် မက်ကကထာမဟောရလေဘူးနော်ပြန်သွားတဲ့အခါကျတော့ဘုရားသခင်ကိုရမေကြီးကယဟန်နေပေးရတဲ့ပြန်သွားရယဟန်နေပေးရရှုံးကွာနမောလို့ရှင်သူသောတာပန်သရဂာနာဂံယန္တာဖြစ်ပြီးကာလကိစ္စပြီးချာမှာမက်ကကထာနာလိုက်ရလို့သူကညံပေါက်သွားလို့ရှိရင်အခုတော့ပြန်ပေးရရှုံးပြီလို့ပြောလိုက်ပေးရဘယ်လောက်ရှုံးတယ်လို့မေးဖို့မလိုဘူးလားဘုရားတဆူတဆူချာမှာမြေကြီးတွေ တေယူဇနာဆိုတာ73မိုင်ခွဲရှိပါတယ်။တပည့်ကြလား။အဲ့ဒီ73မိုင်ခွဲကိုအယိုးတွေကထပ်ထပ်ရတယ်။အဲ့တော့သေပြီးမှဒီပေရစီဂေါမဘုရားလက်ထက်ကျမှသူနိဗ္ဗာန်ရမယ်။မှန်ပါဗျာ။မနာဘူးလား။မှန်ပါဗျာ။ဒါပဲနဲ့ကြောင့်တော့ဆိုတော့လောက်ရမယ်အလုပ်ကိုတကယ်ကြီးသေသေးချာချာရမယ်အလုပ်ကိုချွတ်ရင်းချက်ရှိသွားတဲ့အတွက်မှန်ပါဗျာ ပေရမှာအနာကြီးမနာဘူးဒီမှာလည်းခင်ဗျားတို့ကိုယနေ့သတိပေးပြီးဒီကလာဝိပဿနာတရားလဲဟောနေပါတယ်ဒီဖြစ်ဖြစ်တွေမြင်တဲ့ဒကာရမမှန်လို့ရှိရင်ဖြစ်ဖြစ်ပြီးပြနေတယ်ဖြစ်ပြီးပြနေတာမြင်တဲ့ဒကာရမတွေဆိုနာရလိုက်တယ်လို့ဆုံးဖြတ်ချက်ချမှန်ပါဗျာငါဒီဘုရားမညံပုံညာရရလိုက်တဲ့ပုဂ္ဂိုလ်လို့ပဲဆုံးဖြတ်ချက်ချမှန်ပါဗျာအဲ့ဒီကတော့ဆုံးဖြတ်ချက်ချပြီးဘယ်နဲ့ကြောင့်မရပါလိမ့်မတော်လို့ခင်ဗျားတို့ တန်တရားရှိတဲ့ရှင်ဖြစ်ပြည့်စုံအောင်မလုပ်သေးလို့လားမှန်ပါဗျာသူပြည့်စုံအောင်မလုပ်သေးပါဗျာပြည့်စုံအောင်မလုပ်သေးလို့မရတာဖြစ်တော့သူပြည့်စုံအောင်ကျွတ်တို့ကဖြည့်ယူပေါ့မှန်ပါဗျာဒီကဲတော့ဖြည့်ရင်ဘယ်နဲ့ဆိုပါမှန်ပါဗျာအခုတော့ဖြစ်တဲ့တော့မြင်ပါရဲ့မဉ္ဇဉ်ရခြင်းအကြောင်းတော့ဟုတ်ပါရဲ့ကိုကဒီဟာကြီးကိုကြီးထွားလာအောင်ချက်တဲ့ထက်အောင်ကိုကမကြိုးစားဘူး မကြိုးစားတော့မရဘူးလို့ဆိုသဖြင့်ခန္ဓာကပေးရတယ်ကောဘုရားရှင်ကြားမှာအလောင်းကြီးထပ်ပြီးတရားမှာ73မိုင်73မိုင်အလောင်းတွေအလောင်းတွေထပ်ပြီးပုံသွားတယ်ပုံပြီးမှသာခင်ဗျားတို့ရတော့မယ်ဒါကြွယ်ကြောက်เสียကောင်းရင်ကောင်းဘူးလားဒါဝိကရမတွေလည်းခွန်ကြီးကဒီနေ့ဘာဆုံးမပါလိမ့်မလဲရေးကြီးဘာပြောပါလိမ့်မလဲလို့ဒါကြွယ်တကားတစ်တို့ခေါင်းဆောင်ပြီးမှတ်ရမှာကအော်ဖြစ်ပြမြင်ရနဲ့မှာ ဒီဘဝမှာငါတွေရလိုက်ပါရဲ့သားနဲ့မရတာငါတွေဥပဒနာညာပြည့်စုံအောင်မလုပ်ဘူးပဲဥပဒနာညာရှိရတာနဲ့မပြည့်အောင်နေလို့ပြည့်စုံအောင်လုပ်မှုမရှိလို့တခါကျေတာမရလိုက်တာဒါပြန်မရတဲ့လို့လားလုံလဝရိယညံ့ပြင်းမှုလားပေါ်လားဒါပြန်လုံလဝရိယညံ့ပြင်းမှုကြောင့် ကိုရိုးတွေကိုစုပုံပြီးထားမယ်လို့မဆွေးပဲမမြည့်ပဲနဲ့စုမယ်ဆိုပေးရလို့ပဲတဲ့73မိုင်ကိုကိုရိုးတွေဆင့်ပြီးတကလားသေပွဲတွေဝင်အောင်မှန်ပါဗျာဒါကြောကြောက်เสียကောင်းရင်ဒါဖြင့်ဒီဓမ္မတွေယနေ့ပြောလို့တဲ့အိဗယ်ကိုရှင်းပါဘုပ္ပဒနာဉာဏ်ရလို့ရှင်မဉာဏ်ရမယ်အဘဲကြောင့်တုံးတော့မဲတော့ဥပဒနာဉာဏ်ကအကြောင်းတရားမဉာဏ်က အဲ24ပစ္စည်းသွင်းလိုက်တော့ဥပဒနာဉာဏ်ကအနန္တရပစ္စည်းလို့ခေါ်လိုက်တယ်ဟုတ်မလားမဉဏ်ကအနန္တရပစ္စည်းပစ္စုပန်လို့ခေါ်လိုက်တယ်အဲ့ဒီကဲတော့ဟောတော့အော်ဧကံရခဲ့ရဲ့တန်းနဲ့တို့မရလိုက်တာဘာပါလိမ့်မလဲဖြစ်ပြမြင်တော့ဥပဒနာဉာဏ်ပေါ်ပါရဲ့ကနဲ့တို့တဏ္ဍမဉဏ်မပေါ်လာဘူးနိဗ္ဗာန်မြင်တဲ့မဉဏ်မပေါ်လာဘူးဆိုတာအင်းပါရမီကြောင့်လားဥပဒနာဉာဏ်အပြည့်စုံဖြည့်เสียရှိတာမဖြည့်လို့လားကမေး ဘယ်လိုဖြေကြအဲပြည့်စုံလောက်တဲ့အင်္ဂါပါပါသားနဲ့ဖြည့်မှုလုံးနေလို့ရှင်းမလားအဲ့ဒါကတော့ပြန်ဘ ᱹ ရုမှဘေရင်မမေးပါနဲ့သဘောကျဘ ᱹ ရုမှဘေရင်မင်းနဲ့ကိုယ့်ဟာကိုယ်သိတယ်ငါပြည့်ပြည့်လည်းမြင်တယ်အနန္တရပစ္စည်းဆိုတာလည်းရရင်အကြောင်းတော့ဖြစ်နေပြီအကျိုးကလာတော့မှာပဲဘယ်နဲ့ရောက်မလာပါလိမ့်မလို့အိုးသားရဲ့နဲ့သမီးရဲ့ရှိပွားရဲ့နဲ့နိုင်ငံရေးရှုပ်လို့ခင်ဗျားတို့လုပ်တဲ့ထဲမှာ ဒါတွေကမချုပ်ပြီလားချုပ်လို့ရှိရင်တော့မရတဲ့လို့မရတာလားလှုပ်ထိုက်တဲ့ကိစ္စကိုအပြည့်စုံမလုပ်လို့ဖြစ်ရတာလားဒါပါရမီဆိုကြမလားတခါကျပေါ်ပါလားဒါပြန်ဥပဒနာညာဒကာဓမ္မတွေယနေ့စပြီးဟောတော်မယ်ပြည့်စုံအောင်ခွင့်ပေးမယ်နီးပေးမယ်တဲ့ပြည့်စုံတဲ့နီးကိုပဲဒကာဓမ္မတွေပေးပါတော့မယ်ဆိုတော့ ခန္ဓာကြည့်လိုက်လို့ရှင်အသုံးမကျတာမြင်လို့ရှင်ဝိပဿနာဉာဏ်ရပြီခန္ဓာကြည့်လိုက်လို့ဩဘယ်အကြည့်ကြည့်အသုံးမကျတာကြည့်ပါလားမြင်လို့ရှိရင်ဖြင့်ဘယ်ဉာဏ်ရခန္ဓာကြည့်လိုက်လို့အသုံးမကျတာလေးမြင်နေရင်ဒါပြန်ဥပဒနာဉာဏ်ရလို့ရှိရင်ဖြင့်သူ့ကိုပြည့်စုံလို့ဥပဒနာဉာဏ်ကိုရင်ကြအောင်ပြည့်စုံအောင်ထွားခြင်းအောင်ခင်ဗျားတို့ဆက်လက်ကြိုးစားလိုက်ကြိုးစားရမယ့်ဉာဏ်ကပါလား ရမှာပဲဆိုတော့ဝိပဿနာဉာဏ်ပြည့်စုံရဲ့နဲ့မရတာကတော့ဖြင့်ကိုယ်လုံးလဝရိယဉာဏ်ဖြင့်မှုလို့တကယ်ကြွယ်တကယ်တက်မှတ်ပါဒါဖြင့်ဖြစ်ပြမြင်မပူကြနဲ့တော့ကိုယ်လုံးလဝရိယကတိုးလိုက်ပါတော့ရှင်းမလားဖြစ်ပြမြင်ပူကြရှိသေးလားကိုယ်လုံးလဝရိယပဲတိုးပါဘူးတိုးချက်လုပ်ပါ ဒါကိုပဲအရေးတကြီးသတိပေးတော့တယ်ဆိုတဲ့ဥစ္စာတိဏကတ္ထုပမာသုတ်ဆိုပြီးဒီကလာတန်ရုပ်ပါဠိတော်မှာလာထားတယ်။ခိုင်းတာဖြင့်ဓမ္မတို့ဥပဒနာညာမြင်ကိုပြကြပါစို့။ဝိပဿနာဉာဏ်မြင်ကိုပြရတော့မယ်လို့ဆိုတဲ့အခါကျတော့ဝိပဿနာဉာဏ်မြင်ဆိုတဲ့ဥစ္စာတကယ်ကြီးအရေးကြီးတာပေါ့ဗျာ ဝိပဿနာဉာဏ်မြင်ဆိုတဲ့ဥစ္စာဘာပါလဲမလို့လို့မေးတဲ့အခါကြလို့ရှင်းဖြင့်တဲ့တရားဓမ္မရဲ့တဏ္ဍာမှာဥမာစိတ်ကလေးတစ်ခုပေါ်လာတယ်စိတ်ကလေးတစ်ခုပေါ်လာတယ်တခါသေးစိတ်ကလေးတစ်ခုပေါ်ခြင်းနဲ့စိတ်ပေါ်ပေါ်ပေါ်ခြင်းနဲ့စိတ်ပေါ်ပါခင်ဗျားတို့စိတ်မပေါ်ပါနဲ့ဆိုတော့ရမှာလားကဲဒါဖြင့်တရားဓမ္မဒေသနာစိတ်ကလေးတစ်ခုပေါ်လာတယ် ဘာစိတ်သုံးလို့မဲတဲ့ခါကြလို့ရှင်ဖြင့်ရောင်းကျင်တဲ့စိတ်တော်၎င်းဝယ်ကျင်တဲ့စိတ်တော်၎င်းတခါကျပေါ်ချင်တာပေါ်မှာပေါ့မပေါ်ပါဘူးလားအဲ့ဒီပေါ်တဲ့စိတ်ကလေးကိုတရားဓမ္မတွေကတဲ့နောက်ကသမာဓိပညာဆိုတဲ့မဂ္ဂင်၅ပါးနဲ့ကြည့်လိုက်ပါကြည့်လိုက်တဲ့အခါကျလို့ရှိရင်ဖြင့်ဒီစိတ်ကလေးကစိတ်ဖိုးတံလေးပဲလားရောင်းကျင်တဲ့စိတ်ကလေးကစိတ်ဖိုးတံလေးပဲလားလို့ကြည့်လိုက်တဲ့အခါကျတော့ အဘုဒ္ဓမတန်ကိုဒီစိတ်ကပဲပြောသွားကျုပ်ကိုမျောလင့်ဆောင်စားမနေနဲ့ကျုပ်ဟာခဏဖြစ်ပြီခဏဖြစ်တဲ့ကျုပ်ဟာဒုက္ခသစ္စာပါလို့သူကပြောသွားခဏဖြစ်ပြီခဏဖြစ်တဲ့ဒုက္ခသစ္စာပါလို့သူကမပြောဘူးပြောတာခမည်းတော်ကဩအသုံးမကျဆိုတာဟုတ်သားပဲသူသဘောနဲ့အကြောင်းတိုက်ဆိုင်လို့ဖြစ်ပြီး အကြောင်းတိုက်ဆိုင်အကြောင်းချုပ်ငင်းလို့ရုပ်သိမ်းသွားတာပဲရှိဒါပြန်ပါရှိသေးအင်းဒါဖြင့်ဖြစ်ပြီးပြတ်သွားတဲ့ဒုက္ခမှတပါးဖြစ်ဒုက္ခဖြစ်ဒုက္ခမှတပါးဘာရှိသေးလဲမှန်ပါဗျာဟောဒါသူ့အသုံးချလို့ဖြစ်မဖြစ်ဖြစ်ပါဗျာဟောအသုံးချလို့မဖြစ်ပါလားလို့နောက်ကညာနဲ့ဆုံးဖြတ်ချက်ချမှန်ပါဗျာတပည့်ကြလားရှေ့ကအင်းရောင်းနေတဲ့စိတ်ကလေးကအသုံးချလို့ဖြစ်မဖြစ်မဖြစ်ပါဗျာမဖြစ်တော့ ခန္ဓာကဣဏကတ္တုပံလောကံဆိုတဲ့လောကံခန္ဓာ၅ပါးဝေဒနာခန္ဓာခန္ဓာ၅ပါးဆိုတဲ့တရားဣဏကတ္တုပမမြက်ချင်းဥပမာကဲ့သို့ယရာအကျဉ်းခါနဲ့ပညာရယထဗုဒ္ဓဉာဏ်ဝိပဿနာဉာဏ်ဖြင့်ပတ္တိဉာဏ်ဟုတ်လားဝိပဿနာဉာဏ်အသုံးချမဖြစ်တဲ့တရားလေးပါလားလို့မြင်တယ်မြင်လေဘူးလားမြင်ပါဗျာ ဟုတ်တယ်ကိုယ်စိတ်ကလေးကိုပြန်ကြည့်လိုက်တဲ့အခါကျတော့သုံးချဖြစ်မဖြစ်ကြည်လားဒါဖြင့်မျက်ထင်းကဲလို့ဘာမှသုံးကြဘူးပေါ့ဗျာသိမ်မြကြောက်ဗရမယာလို့ဘုရားသိမ့်သိလို့ရမရပါဘူးအဲ့ဒီကဲတော့မြင်ပြီဆိုလို့ရှိရင်ဒါဥပဒနာအသုံးချမဖြစ်ဘူးဒါကအသုံးချမဖြစ်တာကိုအသုံးချမဖြစ်ဘူးလို့သိရတယ်ဖြစ်ပြကအသုံးချဖြစ်သေးရဲ့လားအဲ့တော့ခင်ဗျားတို့နောက်ကမဉ္ဇဏ်ကဥပဒနာမက်ကဘယ်လိုရှိရမလဲ အသုံးချမဖြစ်ဘူးလို့ပဲသိဖို့အရေးကြီးတယ်အသုံးချမဖြစ်ဘူးလို့ပဲသိဖို့အရေးကြီးပါတယ်ဒါဖြင့်ဘယ်စိတ်ပေါ်ပေါ်ခမရတို့တဏ္ဍာမှာအသုံးချလို့မဖြစ်တာကြီးမြင်ရအော်ဖြစ်တဲ့ဒုက္ခနဲ့ဖြစ်တဲ့ဒုက္ခပဲရှိတယ်ဘယ်လိုဆိုကြဆိုတော့ဒီပစ္စည်းလေးဟာဖြစ်ဒုက္ခဖြစ်ဒုက္ခနဲ့ကြုံဆုံးနေတဲ့ဓမ္မလေးတစ်ခုဝါတရားလေးတစ်ခုဟာ ဒကာရမတို့ပဲစဉ်းစားတာပေါ့အသုံးချဖြစ်မဖြစ်ဩအသုံးချမဖြစ်ဘူးလို့ဒီကနေ့သိရသဘောကျအသုံးချမဖြစ်ဘူးလို့သိတဲ့အခါကျတော့ဒီညာဘာညာခေါ်ကြမလို့နိုင်တာဖြင့်ဒကာရမတို့ဖြစ်ပြမြင်ဥပဒနာညာပဲဖြစ်ပြမြင်ဥပဒနာညာရှင်းမလားဒါပြန်ဥပဒနာဉာဏ်ရတဲ့ပုဂ္ဂိုလ်မှာဘယ်ဉာဏ်ရလိုက်ပါလိမ့်မလို့ ဟာဒါဖြင့်ဒီလောက်မြင်လို့ရှိရင်ခမရတို့မညာအဝေးလားအနီးလားလို့ဒကာကျွေဒကာသက်ကမမေးနဲ့တော့။အော်ဥပဒနာညာပြီးမညာလာယုံကြံတော့။ဘယ်နဲ့ကြောင့်တော့ဆိုတော့ဥပဒနာညာကအနန္တရပစ္စည်း။မညာကအကျိုးဆိုတဲ့အနန္တရပစ္စည်းပြစ်ပါ။မသိကြဘူးလား။အဲ့တော့ နိဗ္ဗာန်ဝေးသလားနီးသလားလို့ဘုန်းကြီးတရားဓမ္မတွေကမေးခဲ့တဲ့အခါကျအိုဝိပဿနာဉာဏ်ရရင်တော့နီးကနေပြီဓမ္မဝိပဿနာဉာဏ်ရရင်ကနေပြီလို့သေချာမှတ်လိုက်တော့ဩတို့ဟာဒါရင်းပြည့်စုံအောင်ကြီးထွားအောင်လုပ်ဖို့ပဲဝိပဿနာဉာဏ်ကြီးထွားအောင်လုပ်ဖို့ပဲအရေးကြီးတယ်သဘောကျလားဘာအရေးကြီးပါဖြစ်ပြဆိုင်ဉာဏ်ဉာဏ်ကိုအရေးကြီးတာ ဖြစ်ပြခဏမြင်လို့ရှိရင်ဖြင့်ဒကာဓမ္မတို့မဉ္ဇဉ်လာတော့မယ်လို့သာမှတ်ပြီတော့ဖြစ်ပြစိတ်လာတယ်ဆိုရင်ပညာလာမလို့ပါလေအဲ့ဒီမဉ္ဇဉ်မလာလိုက်ရင်ဖြင့်ဒကာဓမ္မတို့ပေရတာမှတ်ပြီတော့ဒကာကျဘယ်လိုမှတ်မလဲပေရမှာတဲ့မညံရတဲ့ပါရဲ့သားနဲ့မညံကိုမယူဘဲနဲ့အိမ်ကိစ္စနဲ့ပြန်သွားတာကို ပြန်သွားဘူးလားပြန်သွားပါဘုရားရှိကကိစ္စရှိသေးတယ်ဘုရားအင်္ဂလိုက်ခေါ်တယ်ဆိုပြီးမညာဟောမယ်လို့ပြန်သွားတယ်ပြန်သွားတဲ့ကဘေးကအရှုံးကြီးရှုံးပြီလို့ဘုရားပြောလိုက်ဘေးကအရှုံးကြီးရှုံးပြီလို့ပါဏာတပါဠိတော်မှာပြောလိုက်ဘလောက်ရှုံးတယ်လို့မေးကြည့်တော့မှာတဲ့သူသေးရမယ်ဖြစ်ထွေငါရှင်းပြမယ်ဆိုတော့သူ့ရိုးတွေ73မိုင်လောက်ထပ်ထပ်ထပ်ထပ်ပြီးသေးအောင်မှန်ပါ 73မိုင်ဟာတထဆင်လို့အောင်းမိမနေနဲ့တောင်းလို့ထပ်တာလို့အောင်းမိရမယ်အဲ့လောက်သေးပြီးမှဒီပေရဟာရမယ်ဆိုတော့ဥပဒနာညာရရတာနဲ့မညာမရတယ်ယူနာသွားတာမနာဘူးလားဒါပြန်တရားဓမ္မတွေယနေ့ဘုန်းကြီးဆုံးမသံသင်္နာကဘာပါလဲဥပဒနာညာရတဲ့ပုဂ္ဂိုလ်ကမညာရတဲ့ကေမရရင်သေပစီကွာမရအရကြိုးစားလိုက်မယ်ဆိုလို့ရှိရင်ဖြင့်ဒီသေးလေးတစ်ခါကို မားတို့သင်္မာကိုမငဲ့ပဲနဲ့လှုပ်လိုက်လို့ရှိရင်ဘုမ73မိုင်73မိုင်အရိုးတွေထပ်ပြီးသေးတဲ့အသေးကြီးလွတ်ပါဒီအသေးလေးကိုခမားတို့ကဲသိရင်သေးလေးကြိုးစားလိုက်မယ်ဆိုရင်ဟိုအသေးကြီးလွတ်သွားတယ်ဒီအသေးလေးကြောက်လို့လျှော့လိုက်ရင်အသေးကြီးနဲ့သွားတယ်အသေးလေးကြောက်ရင်လျှော့ရင်အသေးကြီးကဘယ်လောက်တုံးဆို73မိုင်အရိုးပုံရမယ်ဒါကြကြောက်ကြံမကောင်းဘူးဒါပြန် ဆရာဘုန်းကြီးကတိုက်တွန်းတာလားဖြစ်စဉ်ကြိုက်လားဆိုတာခင်ဗျားတို့မေးပါလေတိုက်တွန်းတာမဟုတ်ပါဘူးတဲ့တိုက်တွန်းတာမဟုတ်ပါဘူးခင်ဗျားတို့ဘောဘောဆဆနေမှာဆိုလို့တိုက်တွန်းတယ်လို့ဒီလိုမယူနဲ့တကသက်ကတကပြောရလဲဒီလိုမယူနဲ့ဩပေရဖြစ်စဉ်ပြောတာကိုမညာဟောမဲ့အချိန်မှာမညာကိုမရလိုက်တဲ့အတွက် အနာကြီးနာသွားတာလို့မှတ်လိုက်ပါမှန်ပါဗျာသဘောကျမှန်ပါဗျာဒါကြွတဲကြောက်เสียကောင်းပါလားမှန်ပါဗျာဓမ္မတို့သဘောပါကြမှန်ပါဗျာအမှန်တရားရေးကြည့်နေပြီမှန်ပါဗျာအဲ့တော့ဝိပဿနာဉာဏ်ရတဲ့လို့ရထားတဲ့ပုဂ္ဂိုလ်ဟာမဉဏ်ရဝိပဿနာဉာဏ်ရတဲ့ရနေတဲ့ပုဂ္ဂိုလ်ကမဉဏ်မရဘူးဆိုရင်လုံးလောက်ရဲ့ဉာဏ်လို့သာမှတ်လိုက်မှန်ပါဗျာသဘောကျအဲ့တော့ အားလုံးတရားဓမ္မတွေကိုဝေနည်းကလာကြပြီတရားဓမ္မနီးကောင်းလို့ကြိုးစားကြကိုယ်ရေးကိုယ်သိလို့လာကြတဲ့ပုဂ္ဂိုလ်တွေကသိုံလေးနဲ့မပြီးဘူးပြီးအောင်လိုက်ပါသိုံလေးနဲ့ပြီးအောင်ပြီးအောင်လိုက်ပါဆိုတာဖြင့်လေးစားစွာတိုက်တွန်းတယ်ဖြစ်ပြမြင်ဒီဘဝမဲ့ရမယ်လို့ထုတ်ပြချက်ရှိတယ်ပြည့်စုံအောင်လို့ရင်ရမပြည့်စုံအောင်လို့ရင်ပေရဖြစ်မယ် ခါကျပေရများဖြစ်ရှင်သေးလားဒါကဒီသေးတယ်မဖြစ်ရှင်တော့မဟုတ်သေးဘူးသဘောပါလားကိုညာထဲမှာကိုတခါလေပေရဖြစ်တော့မခံတော့ဘူးဟေးယခုထိုင်ပြီးတခါလေဖြစ်ပြမြင်နေတာမမရမထားဘူးကွာဖြစ်ပြမချုပ်ရင်မထားဘူးကွာဆိုလိုက်လို့ရှိရင်အဲ့ဒါအမှန်ပဲသဘောပါကြလားဒီအသေးလေးကို အခုဖြစ်ပြအားထုတ်လို့မတော်များဝေဒနာတွေရပြီးများသိရင်များသွားကြည့်မလားဆရာဒီအသေးလေးကိုကြောက်ကုန်ကြောက်ဟုတ်အသေးကြီး73မိုင်အယိုးတွေဖြင့်ပြီးတရားမှာကြောက်ပါသဘောကျအဲဓမ္မတို့အသေးလေးနဲ့အသေးကြီးပဲကြောက်ဆက်ကောင်းအသေးတို့အသေးရှိဘူးဗျဒီသေးရဲ့ဒီဘဝဒီခါပဲမဲ့ရပြီးသေတော့ပြီးတာနောက်သိညာမရှိဘူးဒီလိုမရဘဲနဲ့သေသွားရင်သေတာရှိဖြစ်နေ ဟုတ်နိုင်ပါမလားသေဆိုတာကခမားတို့ကသေဆိုတာကယဉ်ကျေးတယ်လို့ဒကာကျွယ်တို့ဒကာတက်တို့ကအောင်းမင်းသေဆိုတာကကြွဖြစ်ရင်မွေးပဇက်တဲ့သေရလွယ်ပါခွေးပြတဲ့ချင်းကြားပြတဲ့သေရမှာလွယ်ပါအသေးဆိုတာခမားတို့တော့မကြောက်သူများပြတဲ့သေရလိုက်မယ်ဆိုတော့အဲ့တော့ဘယ်သေရလို့ဆိုတာမဟုတ်ဘူးသေဆိုတာမျိုးဟာက အင်းတောင်ပေးလို့လည်းသိမှာပဲသူများပြတာထဲလည်းသိမှာပဲသိချင်းတော့သိချင်းစိုးကြီးမှာမှန်ပါဗျာရှင်းမလားဘယ်လိုမှတ်ကြမလဲသိချင်းစိုးကြီးမှတ်ကြတယ်သိချင်းစိုးကတခါစိုးတာလားသိတာရှိစိုးလားသိတာရှိပါဗျာဒါဖြင့်ဘယ်နှလုံးဥပဒနာညာမြင်ရင်ဘယ်နှလုံးကြမလို့မညာရအောင်လှုပ်တာလှုပ်ပလိုက်တော့ဘာကြောင့်လို့သိချင်းစိုးသိတာရှိကြောက်လွန်းလို့ဒါကြဘာကြောက် သိသိလို့ဆိုတာသူများပြတဲ့နဲ့သိရတယ်အဲ့ဒီတရားဆိုရင်ထောက်ပြန်တယ်လေဒီလိုသိနေအောင်မယ်ဆိုတော့သေတာရှိကဖြင့်သဘောကျဘာကြောက်เสียကောင်းသေခြင်းဆိုသေတာရှိရတကယ်ကျွေးကြောက်เสียကောင်းတယ်မကောင်းဘူးလားဒါဖြင့်မဉဏ်ရရင်မထဘူးဖြစ်ဝိပဿနာဉာဏ်မဉဏ်ရလို့ဥပဒနာဉာဏ်သာရမယ်ဆိုမထဘူးကမဉဏ်ရမှာပဲထတော့မယ်ဝိပဿနာဉာဏ်ရနေတဲ့ပုဂ္ဂိုလ်က မညာရမှထားမယ်သိရင်သိပြီဒီသေးတို့လေးမကြောက်ဘူးဒီလိုကြိုးစားလိုက်ရင်ပြီးပြီဘူးလားကိုင်းတကယ်ကျသဘောပါပါပါပါလို့ရှိရင်ဖြင့်သေးတာတို့နဲ့သေးတာရှိပဲကြောက်เสียကောင်းအာသေးတာရှိကြောက်လို့ရှိရင်သေးတာတို့လေးငဲ့မနေနဲ့သိရင်သေးกว่าလုံးလိုက်မယ်ဒီလိုလုပ်ရမယ်ဆိုတဲ့ဥစ္စာသဘောကျဒါကြောင့်ဘုရားသခင်ကိုရမေကြီးကဓမ္မပဒံ၄ပါးမှာကျတော့ရိုးကြည်ကြည်ရေး၆၆ဟုတ်လား လှုပ်လိုက်กว่าတဲ့သမဗရံ၄ပါးများမက်ခင်တယ်မပါလားတဲ့ဟုတ်သေးတယ်ရှင်ကြီးတဲ့မဆိုးဘူးกว่าဒါပြောတာမဟုတ်လားကဲတခါကျေသဘောပါပါပါကဲဒါဖြင့်ဥပဒနာညာအမြင်လဲရှေ့ဘင်းကပြပါပြီတရားဓမ္မတို့ဥပဒနာညာအမြင်ဆိုတာဘာပါလဲဘယ်ကြည့်လိုက်ကြည့်လိုက်အသုံးမကျတာမြင်မှဥပဒနာညာအမြင်ဥပဒနာညာအမြင်ကဘယ်လိုပါပါလဲ ရှင်းမလားဩငါဥပဒနာတော့ရှုနေတယ်မမြင်သေးပါဘူးလို့ဆိုပြီးဒီကလာနေပါစိုးလို့ဝိပဿနာဉာဏ်မြာတရားဓမ္မတို့ကိုယ်ခန္ဓာထဲမှာပေါ်ရလေးဖြစ်လိုက်လို့ရှင်ဩဒါလည်းသုံးမကြပါလားဩနောက်တစ်ခါပေါ်လာတယ်လေဒါလည်းသုံးမကြပါလားဒါလည်းသုံးမကြပါလားလို့အသုံးမကြတာကြီးမြင်လို့ရှင်ဥပဒနာဉာဏ်အမြင်မှန်ပေါ်လို့သုံးဖြတ်ချက်ချလိုက်ဘယ်အကြည့်ကြည့်ဘယ်လိုပေါ်ရမလဲ အသုံးမကျဘူးအသုံးမကျဘူးကြီးပေါ်လာခဲ့ရအဲ့ဒီကဲတော့ပေါ်လာခဲ့သည်ရှိတော့အဲ့ဒါဘာညာမြင်ပါလိမ့်နေရကြပါပြီတရားဓမ္မတို့ဩဥပဒနာညာမြင်ဆိုတာကသူများပြောနေတာကအနိစ္စမြင်မဟိဒုက္ခမြင်မဟိအနတ္တမြင်မဟိဆိုတဲ့ဇာကအင်းစာလို့ပြားနေကိုယ့်အကိုဆုံးဖြတ်ချလိုက်ကိုရှိဖြစ်ပြီးပြက်သွားတာလေအသုံးချဖြစ်မဖြစ်ဒါသာကြည့်လိုက်စမ်းတရားကျွေးတရားတဲ့ ဘယ်လိုပေါ်လာလဲညံထဲမှာအသုံးချမဖြစ်ပါဘူးကွာသဘောကျအသုံးချလို့ကိုယ်ပဲနေပါလိမ့်ဒီကိုမဖြစ်အဲ့ဒါအသုံးအားလုံးခြုံလိုက်တော့ကိုအသုံးချရမရှိအောင်မြင်တဲ့အမြင်ဟာဥပဒနာအမြင်အနိစ္စမြင်မှဒုက္ခမြင်မှအနတ္တမြင်မှဒုက္ခသစ္စာမြင်မှလို့မဆိုတော့ပါဘူးတခါကျွေးကြည့်လိုက်တဲ့ဓမ္မတွေကိုဖြစ်ပြီးပြတ်တာမြင်လိုက်ပြီးဩသူလည်းသုံးချမဖြစ်ပါဘူး ဘာမှဖုံးမတတ်မဟုတ်သဘောကျနောက်တစ်ခါပေါ်လာပြန်တယ်သူပေါ်လာပြန်တယ်သူလည်းသုံးချမဖြစ်ပါဘူးဘာမှဖုံးမတတ်မဟုတ်ဆိုတော့ဒီလိုလုံးဘုဒ္ဓနာရှိသေးရဲ့မရှိပါဘူးအဲဒါပြန်ဒီလိုလုံးဘုဒ္ဓနာမရှိတော့နတ်ပြည်ကြည့်လိုက်ပြန်တော့ဒီလိုဖုံးမတတ်နာတွေ့ဘူးမြမကြီးကြည့်လိုက်ပြန်တော့သေကျိုးရမန္တကိုယ်တိုင်ဖြစ်ကြည့်လိုက်ပြန်တော့ဒီလိုသုံးမကြတာတွေ့တော့အသုံးမကြတာပြန်မလို့ခြင်းပါဘူးဆိုပြီး အသုံးချဖြစ်ကြတာလိုချင်ပါတယ်ဆိုတော့နိဗ္ဗာန်ပဲညာကညွတ်ပေါ့တခါလဲလဲပါလားဗျမလဲပါနဲ့ဆိုလို့သဘောပါလားအဲဒါကြောင့်ဝိပဿနာညာအမြင်တမ္မမဲ့ညာပေါ်နိုင်တယ်ဒါကြောင့်ယနေ့မှတ်ဆရာကဝိပဿနာသည်အနန္တရပစ္စည်းဝါအကြောင်းတရားမဲ့ညာသည်အကျိုးတရားဥပဒနာညာကဘာလို့အဲမဲ့ညာက ဒါဖြင့်အကြောင်းတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာအကျိုးတရားတော့ရမှာမရဘူးဒါကြောင့်ဘုရားကမင်းတို့အကြောင်းနဲ့အကျိုးဝေးတယ်လို့အောင်းမိတ်မနေနဲ့လို့သိသိချာချာဟောကြင်တော့အနန္တရပြည့်လျှောกว่าဘလောက်ခိုင်လုံးလားမခိုင်လုံးလားအချားမရှိဘူးกว่าဘယ်လိုများဟောပါလဲ အချားမရှိဘူးတဲ့ဥပဒနာညာရင်းတန်ပေးရင်မညာလာတာပဲကွာမင်းတို့တောင်းတဘူးမတောင်းတမှုဒါလိုရမဟုတ်ပါဘူးတဲ့ဥပဒနာညာရင်းတန်လာရင်နောက်ကမညာလာတာပဲကွာတဲ့ဒါမင်းတို့ဘာမှစဉ်းစားမနေနဲ့ဆိုတော့ကျွတ်တို့အရေးကြီးအထောက်ရမှာကဥပဒနာညာပေါ်ဖို့ပဲမှန်ပါပါရှင်းမလား ဝိပဿနာဉာဏ်ပေါ်တယ်မပေါ်တယ်ကိုယ့်ကိုယ်ကိုချိန်ထိုးကြည့်ကြတော့ဘာကြည့်လိုက်ကြည့်လိုက်ခန္ဓာ၅ပါးတစ်ပါးပါးရိုက်တယ်အသုံးမချတာအသုံးချမဖြစ်တယ်ကြီးမြင်ဖို့ဉာဏ်လိုက်အော်ဝိပဿနာဉာဏ်ငါထမြောက်ပြီဆိုတော့အကြောင်းကျိုးဆက်မိပါဗလားမညာပေါ်ခြင်းဘယ်ညာအထောက်ရမလဲဝိပဿနာညာဟုတ်တယ်မဟုတ်တယ်ဆုံးဖြတ်ချက်ချခြင်းလို့ရှိရင်ခန္ဓာ၅ပါးတစ်ပါးပါးကြည့်လိုက်ရင်ဘယ်လိုမြင်ရမလဲ အဲသုံးချလို့မဖြစ်တာမြင်ရအဲ့ဒီကဲတော့မြင်လို့ရှိရင်ဖြင့်ဒါဝိပဿနာညာအစစ်လို့သာဆုံးဖြတ်ချက်ရှာဒကာကြီးအကြောင်းပြုဆက်မိတာကဲပြန်ပြောပါဦးမယ်ဒကာရမတို့မဉ္ဇဏ်လို့ကျင်လို့ဝါသောတာပတိမဉ္ဇဏ်ဝါသောတာပတိဖုန်ဉဏ်ဝါသောတာပန်ဖြစ်ခြင်းကြရင်ဘယ်ဉဏ်ကိုအထောက်ရှင်ပြီရှင်ပြီဥပဒနာညာအထောက် ဝိပဿနာညာဟုတ်တယ်မဟုတ်တယ်ကိုယ့်ဟာကိုယ်စစ်ဆေးကြံလို့ရှိရင်ဖြင့်ဘယ်လိုမြင်မှတော့အဲခန္ဓာ၅ပါးတစ်ပါးပါအသုံးချစရာမရှိအောင်ဉာဏ်လာလို့ရှိရင်ဒါဥပဒနာဉာဏ်စစ်ပေါ်သုံးချက်တာဆိုတော့ဒီနေ့ဟောတဲ့တရားဘယ်နှလုံးပါလဲနှလုံးဆိုတော့သုံးလုံးနဲ့ဟောမများပါဘူးခင်ဗျားတို့ဉာဏ်ပါလဲလို့မှမများပါဘူးမဉာဏ်လို့ခြင်းပါလို့อ่ะ ခင်ဗျားတို့ကထုံးစံကပြန်မိုင်းညာလို့ကျမိုင်းညာအထုတ်မှရမှာပေါ့မဟုတ်ဘူးပြောတာလွဲမိုင်းညာလို့ကျမိုင်းညာအထုတ်လို့မရဘူးသဘောကျမိုင်းညာလို့ကျဘာတော့ဝိပဿနာညာအထုတ်ရှင်းပြီနော်ဝိပဿနာဉာဏ်ပေါ်တယ်မပေါ်တယ်ကိုယ့်ဟာဝိပဿနာဉာဏ်ဟုတ်တယ်မဟုတ်တယ်ကိုယ့်ဟာကိုစစ်ဆေးခြင်းလို့ရှိရင်ဘယ်အမြင်ကိုမြင်မှထုံးအိုးအမှန်တရားကြတော့ အမှန်တန်နေရာကျသွားပြီတခါကျနေရာကျသွားပါပြီတဲ့ဘာကြောင့်နေရာကျသွားပြီလို့ဆရာဘုန်းကြီးကဝမ်းမြဝမ်းသာနဲ့ခမည်းတော်ကထောက်ခံပါလိမ့်မလဲလို့အမေးထုတ်လို့ရှင်းရင်အမြင်မှန်ရတာသိကြလို့ရှင်းမလားဘာရတာသိကြလို့ပါလိမ့်ကဲတရားတော်ဘယ်လုံးမဲ့အမြင်မှန်ဆိုတဲ့ဥစ္စာခမည်းတော်လောကကြီးတဲ့တော့အတော်ဆုံးသူအမြင်မှန်မရသေးပါဘူး ခုတယောက်ကြည့်လိုက်ပြန်သူလည်းအမြင်မှန်မရသတင်းစာရေးတာခင်ဗျားတို့ကလျှောက်ပြောနေတာပဲအခုအမြင်မှန်ခွဲရပါဗလားနိဗ္ဗာန်သွားတဲ့အမြင်မှန်ခွဲရဗလားခန္ဓာ၅ပါးတစ်ပါးပါးကြည့်လိုက်ရင်ဘယ်လိုမြင်ရအသုံးချမဖြစ်တာရင်မြင်ရအဲ့ဒါပါဆိုကြပါမယ်ဝိပဿနာဉာဏ်လို့လည်းဆိုတော့အမြင်မှန်လို့လည်း အဲအမြင်မှန်လို့ဆိုလိုက်တော့မှဧဝမေတံယထာဘုတံသမပညာယထာပံဩယထာဘုတံရတော့ပြီသဘောကျပါလားအင်းဒါဖြင့်တခါကျသိပြောပြီဗျသိပြောသေးဘူးလားကောင်းပြီဒါဖြင့်အခု၃ပေါက်ရှိအောင်လက်ပြောပါမယ်တရားဓမ္မတွေမညံလို့ကျင်ပါအထောက်ဝိပဿနာညာမအထောက်ဝမညံလို့အထောက်လို့ကိုမရဘူး ရပါလားရပါဘူးဒါပြန်အဲ့ဒီမှာခင်ဗျားတို့ကလောကကြီးထဲမှာအမှားတွေကျင်လိုက်တခါကျွဲတခါတက်ကဘုဘဝတို့နဲ့မညံခုံညာရပါလိမ့်မရဘူးကွာသဘောကျဘုဘဝတို့တို့နဲ့ရပါလို့ဣဆိုရင်မနဲ့ဆုံးမဲ့ရတာဘယ်ရမလို့ဥပဒနာညာရပြီးမှသူရမှာဟုတ်ဘူးလားအဲ့တော့ဒါသူတော်မလို့လားဥပဒနာညာကကျေးဇူးပြုမှပေါ်ရမယ်အကျိုးတရားလား ပေါ်ရမယ့်ကျိုးတရားသိနေတော့မညံခွန်ညာရပါလို့ဆိုတော့ဩသူ့လိုချင်တာသူလျှောက်ပြောတာကိုလို့သာမှတ်ရှင်းမလားသူ့လိုချင်တာသူလျှောက်ပြောတာယာနီးတော့မဟုတ်ပါဘူးဒီလိုသုံးပြချက်ချပါသူ့လိုချင်တာသူလျှောက်ပြောတယ်ဒါပြန်မန္လေးဘုရားကြီးတဲ့သွားပြီးခင်ဗျားတို့မနေ့ဆောဆောဆွနဲ့တင်လို့ဖြစ်မညံခွန်ညာပေးတော်မူပါလို့တောင်းနေတာဒါတဘုံကြီးတွေ့မှာပေးတယ်တောင်းတွေ့ပြီလားတွေ့ပါဘူး ရည်ရတဲ့ကောင်းမှာရည်ရတဲ့မညာဘုံညာဘာလုံးမရမှာလဲဘုဗ္ဗဒနာညာကလည်းစစ်တယ်မစစ်တယ်သူလည်းဝေဖန်တတ်တော့သူတို့ကဝေဖန်လိုက်ခန္ဓာငါးပါးကြည့်လိုက်ကြံဘယ်လိုမြင်မဥပဒနာညာစစ်သလုံးအဲဝေဒနာကြည့်လိုက်ကြံလည်းဖြစ်ပြအသုံးမချဘူးကိုးစားကြအားထားကြမရှိဘူးစိတ်ကြည့်လိုက်ကြံလည်းဖြစ်ပြပဲကိုးစားကြအားထားကြရှိရဒါပြန်အသုံးချဖြစ်မဖြစ် အဲ့ဒီအသုံးချမဖြစ်တဲ့သုံးညတော့ဟိတတော့ဘုရားကဟောတာသုံးညတော့ငါသူတော်မှလည်းစိတ်တယ်ကွာဟိတတော့အချင်းကြီးဘာမှသုံးကြဘူးကွာအဲ့ဒီလိုမြင်တော့ဒီညာဘာညာခေါ်ရမယ်ဒါပြန်ဥပက္ခဏာညာရင်တရားအကြောင်းအကျိုးလားမေးတယ် အဲဘုရားအကြောင်းပါလိမ့်ညာမညာဖြစ်ခြင်းအကြောင်းဆိုတော့သိကြပဲဆိုတဲ့စာခမည်းတော်ကခမည်းတော်ဆုံးဖြတ်ချက်ချပေါ်ရဦးလားတကယ်ဆိုဒီနေ့တရားဟောမှာတဏှာရည်ရာရှိလို့တယ်ဘယ်နှလုံးဟောပါလဲသုံးလုံးနဲ့မများဘူးဗျဒါလေးကသုံးလုံးနဲ့အိမ်ကပြောက်သွားလို့ရှင်ရင်ရောက်လုံးကမေးကြတာပဲ ဒီလုံးလုံးကြောက်သွားလို့ရှင်ခင်ဗျားတို့ရောက်လုံးဝထားတာဘယ်လုံးရှိဘယ်လုံးလုံးမဲလဲရောက်လုံးကြတော့တွက်သွားမှာပြောမတွက်ဘူးလားဒီသုံးလုံးကြတော့ဘာမှဟောလိုက်ပါလဲမလို့ဆိုတော့ရောက်လုံးတော့ဖို့မတန်လို့ပေါ့ဗျာဒီလိုရတကကြောရောက်မရောက်ကဲဒါဖြင့်ရောက်လုံးကခင်ဗျားတို့ဒုက္ခပေးတယ် ဒီသုံးလုံးကဒုက္ခမှာကဲတင်တာအဲ့တော့ကိုရောက်လုံးမေ့ခြင်းမေ့ပါမိလောင်လို့ပြောင်းသွားသွားဘုန်းကြီးကရေးမရှိပါဘူးဒီသုံးလုံးပြောင်းသွားလို့ရှင်အယိုးတောင်နဲ့ပုံနေဦးမယ်သိပြီလားအဲ့ဒါဖြင့်တကယ်ကျေဒီဥစ္စာသိလိတံမှတ်ရပါပေါ့ဝိပဿနာဉာဏ်လို့မဉာဏ်လို့ရှင်ဘာအထုတ်อ่ะဝိပဿနာဉာဏ်အထုတ်လို့ကိုယ်လို့မှန်တယ်မမှန်တယ်ဟာဘယ်လိုဆုံးဖြတ်ချက် ခန္ဓာ၅ပါးပါးပါးကြည့်လိုက်တဲ့အခါမှာအသုံးချမဖြစ်တာတိဖြစ်ပြဖြစ်ပြဖြစ်ပြီးပြနေတဲ့ကိုယ်စားစရာအာခါစရာမရှိအသုံးချစရာမရှိဒါကြီးမြင်နေရဒါကြီးမြင်နေလို့ရှိရင်ဒါဥပဒနာဉာဏ်ဖြစ်သွားတယ်အဲ့ဒါဒီဥပဒနာဉာဏ်ဖြစ်တယ်ဆိုလို့ရှိရင်ဖြင့်ဒကာရမတို့သမထဒီထက်တွန်းဝင်သွားပြီငါတို့ရှုလိုက်ရှဲလိုက်အမျိုးမျိုးဘုံဘုံအတုပါတွေရှုလိုက်ဆိုတာဒီထက်ပါတော့ သဘောကျဒီထက်ပါတော့ပါပြီတဲ့ဒီကိုအခြေရအောင်လို့ခိုးကနေအခြေပြုနေတာဒီဘုန်းကြီးဟောတဲ့တရားကဖေးသမထတွေမူတယ်မနေနဲ့ဒီထက်တွန်းဝင်သွားပြီဟုတ်လားမလုပ်ဘဲနဲ့ပြီးသွားပြီဆိုတော့မလုပ်ဘဲနဲ့ပြီးသွားတာနဲ့လုံးမပြီးတာနဲ့တကယ်ကြွယ်ဘယ်ဟာကြိုက်မလို့ဘဲနဲ့ပြေးတာကညာညာနောက်ကိုတမာရီကလိုက်တဘောကြညာနောက်ကိုပါလိုက်တော့ ဒါပြန်ဓမ္မကြီးကအထူးသူလုပ်လို့လားညံရှိသွားတဲ့တော့သူကလိုက်ရတာလားအဲ့ဒါဟုတ်ဟုတ်ကြည့်လိုက်တော့ဒကာဓမ္မတွေစဉ်းစားကြည့်ပါလားတဲ့ညာကဖြစ်ပြမြင်တယ်ဆိုတော့ညာကဖြစ်ပြဘက်ကိုမလှည့်တော့ဘူးဆိုရင်ဒီဖြစ်ပြမြင်မှညာကိုဖြစ်ပြပဲလှည့်အောင်လုပ်ပေးတာတမာရီကညာကောင်းကိုနှိမ်ထားညာကောင်းကိုတမာရီကနှိမ်ထားလို့မြင်တာဆိုတော့ဩတမာရီကပါညာမြင်ကြတဲ့ကတမာရီပါနေပြီ မှန်သဘောကျမျက်လုံးကိုရှေ့ပိုင်းကိုနောက်ကနေပြီးကာလတဲ့ပေးတဲ့ပုဂ္ဂိုလ်သူကောင်းသူလည်းပဲသူမတဲ့နိုင်တဲ့ပုဂ္ဂိုလ်တခါကျရှိကောင်းရှိပါလိမ့်မယ်လည်းပဲတောင်းနေတဲ့ပုဂ္ဂိုလ်အဲနောက်ကပုဂ္ဂိုလ်လည်းပဲလိုက်တဲ့ခါကျလိုချင်တဲ့စိတ်သူမမြင်ဘူးလားမြင်တော့မြင်တယ်ဆိုရင်ပဲမျက်လုံးညောက်လည်းမြင်တာပဲတဲ့ပေးလို့လေအဲမျက်လုံးကမြင်တဲ့ပေးတာပါပြီးသားနေ ဒီမှာလည်းဖြစ်ပြမြင်တဲ့ပေးတဲ့တမာရီကပါသွားအထူးမလုပ်ပါနဲ့တပည့်ကြအထူးမလုပ်ပါနဲ့တဲ့အထူးလုပ်နေလို့ရှိရင်ခင်ဗျားတို့အသက်တန်းတူတူမှာတမာရီနဲ့သေသွားလိမ့်မယ် အသက်တန်းတူတူမှာသမာဓိနဲ့သေသွားလို့ရှိရင်ခမည်းတော်သမာဓိကအပနာလည်းမဆိုင်တော့ဘာမှအာမကိုတော့ဘူးလို့ဆုံးဖြတ်ချက်ချရှင်းမလားဘာများအကိုတော့ရှင်းပြီနော်ဒါဖြင့်ဓမ္မတို့တရားပြန်သိမ်းရပါစို့ဆိုတော့မိုက်ငံလိုခြင်းပါအထောမယ်ဥပဒနာညာဟုတ်ဖို့စစ်ဆေးတော့ဘယ်လိုစစ်ဆေးကြမလဲ ခန္ဓာ၅ပါးတစ်ပါးပါးကြည့်လိုက်တဲ့အခါအကုန်မကြတာမြင်ရဘယ်ပါဠိတော်ကလာကြတော့ဆိုတော့တန်ရုပ်ပါဠိတော်ကလာတိဏကတုမံလောကယရာပညာပတ္တိနိညာပတ္တိကိဉ္စီအညတရအပရိသန္တိယအပရိသန္တိပြိပရိမနေသောနိဗ္ဗာန်ကိုအညတရကျင်ထား၍အညာတစ်ပါးတော့ကိဉ္စီဒီစုံတစ်ခုမှနပ္ပတိဒီပုဂ္ဂိုလ်ကမတောင့်တတော့ဘူးတဲ့မဉဏ်ပဲရတော့တာပဲ နိဗ္ဗာန်မှာတော့ဘာမှတောင့်တဘူးတဲ့ဒီခုပြောတဲ့အသုံးကြအသုံးမကြဘူးအသုံးမကြဘူးလို့မြင်လိုက်တဲ့ပုဂ္ဂိုလ်မှာနိဗ္ဗာန်ပဲရကြတဲ့မညာတာသူတဏ္ဏပေါ်ဖို့ကြိုးစားတော့တာသဘောပါလားဒါဖြင့်ဒကာဓမ္မတို့ဒီရေးဒီကားလို့ရှင်မြဲဒကာကျွယ်ဒီနေ့ဘယ်နှလုံးဟောတော့မပြောက်စီနဲ့တော့ရောက်လုံးနဲ့ရောနေမယ်မပြောက်စီနဲ့အောင်ပြောက်စီနဲ့ဒကာဓမ္မတွေမပြောက်လို့ရှိလို့ရှိရင်ပြန်ခင်ဗျားတို့ ဒါရင်ဒါပြန်ခုနကစကားနှလုံးကလည်းသုံးထားစကားနှလုံးလေးပြန်ပြီးတော့ခင်ဗျားတို့စစ်ဆေးလိုက်နော်ပစ္စည်းဥစ္စာရှာတဲ့ဘက်ကလုံးလဝရိယစိုက်ပါရဲ့သားနဲ့ရှာလဲရှာတယ်လုံးလဝရိယလည်းအာကိုပါရဲ့သားနဲ့မရလို့ရှင်မရတိုက်လို့လို့ဘုန်းကြီးပြောလိုက်ဟုတ်လားပစ္စည်းဥစ္စာလည်းရှာလဲရှာပါလေတဲ့လုံးလဝရိယကနည်းနေတဲ့ပုဂ္ဂိုလ်ကြတော့သူမရပြန်အဲ့ဒါကြတော့မရတိုက်လို့ဆိုမလားရွှေရင်ကြကြောင့်ဆိုမလား ဒီမှာလည်းဝိပဿနာဉာဏ်ရှုပါရတဲ့နဲ့ဖြစ်ပြမမြင်တဲ့လို့မမရတာမရတဲ့လူကမှဖြစ်ပြမြင်ရနဲ့မညာမရလိုက်တာကတော့လုံးလပရိယဉာဏ်လို့သာမှတ်လားရှင်းမလားဒါပြန်နိုင်ကရှိပြီတခါကျော်ယနေ့ဒီရင်တော်ကြစို့